သာသနာတော်တက္ကရာ2559ခုနှစ်ခောဇာတက္ကရာ1385ခုနှစ်ဝါဇူလာဇန်၄ရက်ခရစ်နှစ်2013ဇူလိုင်လ17ရက်ကြာသပတေးနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်း၌ဆင်းရင်ကျင်းပတဲ့တော်မော်လီမိသားစုနှင့်ဥထုံမောင်တော်အေးလင်းမိသားစုများရဲ့ဓမ္မဒါနအမတဒါနအလှူတော်ဖြစ်ဖြင့်ခொနရဲ့မဟာသတိပဋ္ဌာန်ဝိပဿနာချိန်ပြည့်တရားစကားပွဲမှာဘုန်းကြီးဓမ္မဒါနတရားလှူပေးလူမှာကတော့ တတိပဌာနာသုတ်တံတရားတော်တဲ့ဗာတရားတော်လေဒီတတိပဌာနာသုတ်တံတရားတော်တွေကနေပြီးတော့ပဲဣရိယာပဌာပိုင်းကိုဘုန်းကြီးဟောကြားပေးနေပါတယ်ဣရိယာပဌာပိုင်းဆိုတာကဣရိယာပု၄ပါးရှုမှတ်ပုံနေဗာ၄ပါးရှုမှတ်ပုံလေဣရိယာပု၄ပါးစလုံးရှုမှတ်ပုံပွားများအထုပ်ပုံနေ ဘုရားရှင်ကိုရောမြတ်ကြီးဟောကြားထားဣရိယာပုတ်တပါးတဲ့ရှုကောင်းတာမဟုတ်ဘူးဣရိယာပုတ်၄ပါးစလုံးရှုလို့ရတယ်အဲ့ဒီဣရိယာပုတ်၄ပါးပဲဣရိယာပုတ်နဲ့ပဲရှုရှုတရားဤအတွေ့နိုင်ဘူးလားတရားရောမရနိုင်ဘူးလားတရားလေးရနိုင်တယ်ဒါကြောင့်မို့အဲ့ဒီမှာဣရိယာပုတ်၄ပါးရှုမှတ်ပုံလေးတွေကိုဘုန်းကြီးမနေ့ကယောဂီတို့ကို ဣရိယာပု၄ပါးကဈဉ္ညာဣရိယာပုနဲ့ရှုမှတ်ပုံလေးတွေရှုမှတ်နည်းလေးတွေကို ပြောပြခဲ့ဈဉ္ညာလျှောက်တဲ့အခါမှာလမ်းလျှောက်တယ်လို့မလျှောက်ဖဲနဲ့တကယ်ဈဉ္ညာအမှန်နဲ့လျှောက်ဖို့ဈဉ္ညာလျှောက်ပြီဆိုရင်လည်းပဲစကုံတွေကိုအထူးထိမ့်သိမ့်ပြီးတော့လျှောက်ဖို့လျှောက်တဲ့အခါမှာလည်းပဲအမှတ်တမဲ့မဟုတ်ဘဲနဲ့ရှုမှတ်မှုလေးနဲ့လျှောက်ဖို့ အဲ့ဒီလို ရှုမှတ်တဲ့အခါမှာလည်းပဲတည်တည်ချာချာစူးစူးဆိုင်ဆိုင် ရှုမှတ်မှထူးခြားတဲ့သဘောကိုသိတယ်။တမန်ငါရှံငါလေးပဲအမှတ်ဖြစ်ုံလေးမှတ်သွားနေလို့ကတော့ဘာမှထူးခြားတဲ့သဘောမတွေ့နိုင်။အဲ့ဒီလိုထူးခြားတဲ့သဘောလေးတွေတွေ့ဖို့ဟာရှုမှတ်မှုဘုန်းကြီးတို့ပေးထားတဲ့နည်းလေးတွေတိုင်းပေါ့ အဲ့ဒီရှုမှတ်ချက်တစ်ချက်မှတ်နဲ့ရှုမှတ်ပြီဆိုရင်လည်းပဲအဲ့ဒီတစ်ချက်မှတ်ကိုနိုင်နိုင်နင်းနင်းရှုမှတ်နိုင်ဖို့လိုပါတယ်နိုင်နိုင်နင်းနင်းရှုမှတ်နိုင်ပြီဆိုမှရှေ့အမှတ်ကိုတိုးပြီးတော့ရှုမှတ်ဖို့အခြားခြားအလေးချင်းရှိပြီးသားပုဂ္ဂိုလ်တွေကရှေ့ကဘယ်နှချက်မှတ်တယ်လို့ပြောသွားတာအဲ့ဒါကိုကိုယ်ကလည်းနားယောင်ပြီးတော့ကိုယ်လည်းပဲအဲ့ဒီလိုမှတ်တယ်ဆိုပြီးမှတ် တကယ်တမ်းကြတော့ဘုန်းကြီးတို့စားတင်သလိုပါပဲတရံကြည်ပြွန်ပြီးမှအောင်မြင်မှ နောက်တရံတက်ရတာပို့ပြီးအဆင်ပြေပါတယ်ဒီစာတစ်ပုဒ်ကို ကြည်ကြည်ပြွန်ပြွန်ကြက်မှတ်ပြီးမှကြည်ပြွန်ပြီးဆိုမှ နောက်တစ်ပုဒ်ကိုကြက်မှတ်တာပို့အဆင်ပြေပါတယ်အခုလည်းပဲမိမိရဲ့မှတ်ချက်ဟာခြေတလန်းကိုတစ်ချက်မှတ်နဲ့မှတ်တယ်ဒီမှတ်ကိုနင်းနင်းကြည်ကြည်ပြွန်ပြွန်မှတ်နိုင်ဖို့လိုပါတယ် ဘလောက်ထိအောင်အမှန်မြင်ရမလဲဆိုရင်မိမိအိပ်ပျော်နေတယ်ဥမာဖြင့်ယောဂီတွေဆုံးစားကြွားသွားတယ်အဲ့ဒီအိပ်ပျော်နေတာကိုဒီမှာတာဝန်ရှိတဲ့ပုဂ္ဂိုလ်ဟဲ့ထထဟိုမှာဆုံးစားသွားကုန်ပြီလို့နှိုးလိုက်ရင်အဲ့ဒီအိယာကနိုးပြီးထသွားရင်တောင်မှဒီအမှတ်ကိုမြဲသွားရတယ်ညာလန်းတယ်ဘယ်လန်းတယ်မလွတ်တော့အဲ့ဒီလောက်ကိုအိယာကပုံနှိုးပြီးလွတ်လိုက်တာတောင်အမှတ်မလွတ်တော့ဘူးဆိုရင်အဲ့ဒီအမှတ်ကိုနိုင်နေသွားမြဲသွား ဒီမှတ်ကိုနိုင်နေပြီဆိုမှနှစ်ချက်မှတ်ကိုတိုးမှတ်ကြွားတယ်ချတယ်ပဲဖြစ်စေလှမ်းတယ်ချတယ်ပဲဖြစ်စေနှစ်ချက်မှတ်ကိုတိုးမှတ်အဲ့ဒီနှစ်ချက်မှတ်ကိုနိုင်နေပြီဆိုမှရှိကို သုံးချက်မှတ်ကြွားတယ်လှမ်းတယ်ချတယ်သုံးချက်မှတ်အဲ့လိုတစ်ခုတစ်ခုကိုနိုင်နေနိုင်နေသွားပြီဆိုရင် သူ့ရဲ့တဘာဝတွေသူကတည်တည်ချာချာသိနေပြီပဲတမာရီကလည်းဖြစ်နေပြီဆိုတော့ နောက်တစ်ဆင့်တိုးပြီးရှုမှတ်ဖို့လည်းပဲအခက်အခဲမရှိပါဘူးကြွတာမှတ်တာလမ်းတာမှတ်တာခြားတာမှတ်တာခက်ခဲမရှိဘူးအဲ့ဒီကြွတာလမ်းတာခြားတာလေးကိုတကယ်ဆွဆွမြဲမြဲမှတ်နိုင်လို့ဒီပုံမှာစိတ်တည်ငြိမ်မှုအားကောင်းလာပြီဆိုရင်မကြွခင်မှာပါစိတ်လေးပေါ်တယ်ကြွခြင်းစိတ်လေးပေါ်လာတယ်မလန်းခင်မှာမချခင်မှာချခြင်းစိတ်လေးအဲ့ဒီချခြင်းစိတ်လေးပေါ်လာလို့သိရင်ထဲမှတ် မသိရင်မှတ်ဖို့လိုလားမသိရင်မှတ်ဖို့မလိုကိုယ့်ဟာကိုယ်လှုပ်ပြီးတော့မရှုနဲ့ကြွားကျင်တာကြွားကျင်စိတ်လည်းမပေါ်ဘဲနဲ့ကိုယ့်ဟာကိုယ်ကြွားကျင်တယ်လို့ထင်ပြောမနေနဲ့လမ်းကျင်တဲ့စိတ်မပေါ်ဘဲနဲ့လည်းလမ်းကျင်တယ်လို့ထည့်ပြီးရှုစရာမလိုချားကျင်စိတ်မပေါ်ဘဲနဲ့လည်းချားကျင်ချားကျင်တယ်လို့ထည့်ရှုဖို့မလိုတကယ်တမ်းကျတော့လည်းပင်ဒီကြွားကျင်စိတ်လမ်းကျင်စိတ်ချားကျင်စိတ်ဆိုတာကတကယ်ကိုမိမိရဲ့စိတ်ကဒီပုံမှာတည်ငြိမ်မှု တည်ကြည်မှုအားကောင်းလာမှအဲ့ဒီချင်းစိတ်ကလေးတွေကပေါ်ပေါ်လာတခါတရံမှာကြွကျင်စိတ်ပေါ်ပေမဲ့လမ်းကျင်စိတ်ကြပေါ်ကြမှာပေါ်တာတင်ရှားကြမှာတင်ရှားတာခြားကျင်စိတ်ကြတင်ရှားရင်မှတင်ရှားတာတခါတရံကြွကျင်စိတ်လမ်းကျင်စိတ်မတင်ရှားပဲခြားကျင်စိတ်မှသွားပြီးတင်ရှားရင်လည်းတင်ရှားနေတယ်အဲ့ဒီသူပေါ်လာတဲ့ဟာလေးကိုပဲထက်မှတ်မယ်မပေါ်လာတာမှတ်เสียလို့သေးလားမလို့မပေါ်လာတဲ့မှတ်เสียမလို့ အမြဲတမ်းကြီးတရားနေပြီးဥမာအပြင်ဆွမ်းသားကြောင်းကိုရောက်သွားတယ်။ဒီကြွားကျင်တဲ့လမ်းကျင်တဲ့ခြားကျင်တဲ့ဆိုတဲ့ချင်းစိတ်ကလေးတွေကိုထက်မှတ်ပါတယ်ဆိုပေမဲ့ကိုယ့်ဟာကိုယ်လုံမှကျင်တာမှတ်လို့ရမယ်။အမြဲတမ်းဒီချင်းစိတ်ကိုပေါ်တာမဟုတ်ဘူး။ဘုန်းကြီးစောစောကပြောတဲ့အတိုင်းပဲရှိကကြွားကျင်စိတ်ပေါ်ခြင်းပေါ်မယ်လမ်းကျင်စိတ်ပေါ်ခြင်းမှပေါ်တာ။ခြားကျင်စိတ်ပေါ်ခြင်းပေါ်မယ်ကြွားကျင်စိတ်ပေါ်ခြင်းမှပေါ်တာ။အဲဒါသူပေါ်လာတာလေးတွေကိုကိုယ်ကထက်ထက်ထက်ထက်ထက်ပြီးမှတ်သွားရုံပဲ။ အဲဒီလိုရှုမှတ်သွားရင်မှပဲမိမိသို့သောကမနေ့ကပြောထားတဲ့မိမိရဲ့စိတ်ကလေးတွေကပြင်ပြန့်လွင့်သွားရင်လည်းပဲဇင်းညာကမ္မထံကိုရပ်ပြီးတော့အဲဒီပြန့်လွင့်တဲ့စိတ်ကလေးကိုရှုရတကယ်လို့မိမိရဲ့မျက်နှာပေါ်မှာရိုးရွားရွားမူမမနဲ့ရားလာရင်အရာဖြောက်ခြင်းနဲ့ဆိုရင်လည်းပဲဇင်းညာကမ္မထံကိုရပ်ပြီးတော့မှအရာဖြောက်ခြင်းနဲ့ဖြောက်ခြင်းနဲ့လက်လန်းတော့လန်းတယ်အရာဖြောက်တော့ဖြောက်တယ်ဖြောက်တယ် အားလုံးပြီးစီးသွားလို့လက်လက်သူ့အနေထားတိုင်းချပြီးပြီဆိုမှကြွားတယ်လမ်းနေချတယ်အဲဒီလိုယောဂီပုဂ္ဂိုလ်ဟာဈဉံအမှတ်ကိုသေချာရှုမှတ်သေချာရှုမှတ်ရင်အဲ့ဒီရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲရှိသေးရဲ့လားအစွဲမရှိတော့ဘူးတတ္တုပန္နတိပစေတိတတ္တဝါဟုဆွဲလန်းတဲ့အယူကိုလည်းပယ်နိုင်တယ် အတ္တတင်ညာဥက္ကဋေတိငါကောင်အသက်ကောင်ဆိုတဲ့ထင်မှတ်ခြင်းကိုလည်းပဲခွာနိုင်တယ်။အဲဒီလိုခွာနိုင်ပြီပယ်နိုင်ပြီဆိုမှကမ္မထံလေးဖြစ်တယ်ဝိပဿနာဉာဏ်လေးဖြစ်တယ်။ဒါကြောင့်မို့တဏ္မာ ပုဂ္ဂိုလ်ရဲ့အသိနဲ့ဘုန်းကြီးတို့တရားအားထုတ်နေတဲ့ယောဂီရဲ့အသိဟာတူသလားမတူဘူးလား။တဏ္မာပုဂ္ဂိုလ်ရဲ့အသိက သွားလေငါသွားတာသူသွားတာ။ယောက်ျားမိန်းမသွားတာဒီအစွဲကြီးနဲ့ဘုန်းကြီးတို့ယောဂီများကြဒီအစွဲရှိသေးရဲ့လား။ ဒါကြောင့်မို့တာမန်လူများတိသွားသောခါငါထိုင်ငါသွားယူမှမိစ္ဆာငါဥစ္စာပဲမှတ်စွဲတင်ညာဒိဋ္ဌိမျိုးအုပ်စိုးအဝိဇ္ဇာတာမန်ပဂရိပုဂ္ဂိုလ်ရဲ့သွားရင်တိတဲ့အတိကြတော့ငါသွားတယ်သူသွားတယ်အဲ့ဒီမှာအမှားဒိဋ္ဌိကြီးနဲ့သွားနေတာအဲ့ဒီမှာအဲ့လိုအမှားဒိဋ္ဌိကြီးနဲ့သွားနေပြီဆိုတဲ့ကူကဒီပုဂ္ဂိုလ်ဟာဝိဇ္ဇာနဲ့သွားနေတာမသိမှုနဲ့ ယောဂီရဲ့သွားရင်သွားတယ်လို့သိတဲ့အတိမျိုးကြတော့ဟောငါသွားတယ်သူသွားတယ်ငါထိုင်တယ်သူထိုင်တယ်ငါရက်တယ်သူရက်တယ်ဆိုတာမရှိတော့အမှားတွေကင်းသွားတယ်ဒါမှမဟုတ်ငါဥစ္စာပဲဒါငါသွားနေတာပဲငါခြေတော့ကသွားနေတာပဲဆိုတဲ့အစွဲတွေလုံးဝမရှိတော့တဲ့အတွက်ကြောင့်မို့ဝိဇ္ဇာဉာဏ်လေးနဲ့သွားနေတာပါဠိနဲ့သွားနေတာ ਨੇ ယတ္တလေးပဲဆိုကြည်စမ်းမှာတာမန်လူများတည်သွားသောခါ ငါထိုင်ငါသွားယူမှမိစ္ဆာငါဥစ္စာပဲမှတ်ဆွဲတင်ညာဒိဋ္ဌိမျိုးအုပ်စိုးအဝိဇ္ဇာတမန်လူများတည်သွားသောခါငါထိုင်ငါသွားယူမှမိစ္ဆာ ငါဥစ္စာပဲမှတ်ဆွဲတင်ညာဒိဋ္ဌိမျိုးအုပ်စိုးအဝိဇ္ဇာဟေးအမှားဒိဋ္ဌိနဲ့သွားနေတာမူတာအဝိဇ္ဇာဉာဏ်ကြီးနဲ့သွားနေတာယောဂီများရဲ့သွားကြတော့ကဲဆိုလိုက်ယောဂီအများတည်သွားသောခံ ငါထိုင်ငါသွားอยู่မှကင်းกว่าငါဥစ္စာပဲမစွဲသူမှဝိဇ္ဇာမျိုးအုပ်ဆိုးတိတင်ညာယောဂီအမြတ်တည်သွားသောခါ ငါထိုင်ငါသွားယူမှကင်းကွာငါဥစ္စာပဲမစွဲသူမှဝိဇာမျိုးအုပ်စိုးတည်တင်ညာကဲယောဂီရဲ့သွားကြတော့သွားတိုင်းသွားတိုင်း ခြေလန်းတိုင်းခြေလန်းတိုင်းပုံမှာအမြဲတမ်းတတိလေးကပ်ပြီးရှုမှတ်သွားနေတဲ့အခါကျတင်းသဘောတောင်းသဘောလှုပ်သဘောရွေသဘောပေါ်သဘောလေးသဘောနဲ့မာသဘောပြော့သဘောစတဲ့ဒီတဲ့သဘောလေးတွေကြီးတဲ့သူ့ရဲ့သဘာဝအရှိကိုအရှိအတိုင်းပဲသိသွားနေတယ်အဲ့ဒီသဘာဝအရှိအတိုင်းသိနေတာကိုကပဲယထာဘုဒ္ဒဉာဏ်ပဲအမှန်တိလားအမှားတိလား ဟေယတ္တဗုဒ္ဓညာအရှိကိုအရှိတိုင်းသိနေတာသူ့ရဲ့သဘောလေးတိုင်းသိနေတာအဲ့ဒီဟာလေးကိုဆက်လက်ပြီးတော့ကိုယ့်အကူရှုသွားလို့ရှိရင်လည်းပဲတတိယသမารရားတွေကောင်းတဲ့အခါကာလကြတော့သွားတိုင်းသွားတိုင်းသွားခြင်းနဲ့စိတ်နှံအကြောင်းတရားကြောင့်သွားမှုအကျိုးလေးတွေဖြစ်နေတယ်။သွားမှုသွားနေမှုဆိုတဲ့အကြောင်းတရားလေးကြောင့်သွားတယ်လို့ရှုသိမှုဆိုတဲ့ဟောအကျိုးတရားလေးတွေပေါ်လာတယ် အဲ့ဒီမှာသေးသေးချာချာရှုမှတ်နေရင်သူအကြောင်းနဲ့သူအကျိုးသူအကြောင်းနဲ့သူအကျိုးအကြောင်းကင်းပြီးတော့အကျိုးဆိုတာပေါ်ပါမလားနေအကြောင်းကြောင့်ပဲအကျိုးဆိုတာဖြစ်ပေါ်လာတာသွားခြင်းနဲ့စိတ်နှံအကြောင်းကြောင့်သွားမှုဆိုတဲ့ရုပ်ကျိုးလေးမဖြစ်ဘူးလားကဲဒီလိုသွားနေပြန်တော့လည်းပဲအဲ့ဒီသွားမှုဆိုတဲ့ရုပ်အကြောင်းလေးကြောင့်သွားတယ်သွားတယ်ဟောရှုမှတ်မှုအကျိုးလေးမပေါ်ဘူးလား အကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးကြီးတယ်ပဲထိုင်ခြင်းလို့ထိုင်တယ်ရက်ခြင်းလို့ရက်တယ်အိတ်ခြင်းလို့အိတ်တယ်စားခြင်းလို့စားတာအကြောင်းကင်းပြီးတော့အကျိုးဆိုတာမဖြစ်ပေါ်နိုင်အဲ့ဒီအကြောင်းအကျိုးလေးတွေသိလို့တမာရီအားတွေညံအားတွေထက်မြက်လာတဲ့ကကလကြတော့ဟောအဲ့ဒီမတ်စရာအာယုံအကြောင်းလေးသူကပေါ်လာလိုက်ပေါ်လာပြီးတာနဲ့သူကမရှိတော့ပျောက်သွားပြန်ပြီ အဲနောက်တစ်ခါတမျိုးအစ်စ်ပေါ်လာလိုက်မှတ်လိုက်မရှိတော့ပြန်ဘူးပြောက်သွားပြန်အဲ့ဒီမှာမတ်စရာအာယုံလေးရောမှတ်သိစိတ်လေးရောနှစ်ခုစလုံးဟာမြဲတာတွေ့သလားမမြဲတာတွေ့သလားအဲ့ဒီမှာမမြဲတဲ့သဘောလေးဈဉ္ဉံသွားနေတယ်ဈဉ္ဉံသွားနေတဲ့အခါမှာညာချီလန်းနာနဲ့မှတ်တာနဲ့ဘယ်ချီလန်းနာနဲ့မှတ်တာနဲ့တလန်းကုံဆုံးသွားတဲ့နောက်တလန်းအသစ်ဖြစ်ပေါ်လာတယ်တလန်းကုံဆုံးသွားတဲ့နောက်တလန်းအသစ်ဖြစ်ပေါ်လာတယ်ဒါလေးကိုဘုန်းကြီးတို့ ကျေးဇူးရှင်တောင်မြို့မဟာကဏ္ဍယုံဆရာတော်ဘုရားကြီးကပထမခြေလှမ်းယုံနံတန်းတို့လှမ်းဒုတိယမရှိကြဘူးဒုတိယခြေလှမ်းယုံနံတန်းတို့လှမ်းတတရမရှိကြဘူးခြေလှမ်းနေခြေလှမ်းနေဟာပထမခြေလှမ်းနေဟာဒုတိယခြေလှမ်းလှမ်းလိုက်တဲ့အချင်းရှိသေးရဲ့နော်ဒုတိယခြေလှမ်းနေဟာလည်းတတိယခြေလှမ်းလှမ်းလိုက်တယ်ဆိုရင် ရှိသေးရဲ့လားမြဲတာလားမမြဲတာလား ကဲခြေလန်းတိုင်းခြေလန်းတိုင်းဈဉ္ဉံသွားနေရင်လည်းဖြစ်ပြဉဏ်นี่မပေါ်နိုင်ဘူးလားဖြစ်ပြဉဏ်นี่ပေါ်လာတယ်အဲ့ဒီဖြစ်ပြဉဏ်นี่အားကောင်းလာမှ ဖြစ်မှုပြမှုတွေအားကောင်းလာမှဟိုဘက်ကအဲ့ဒီဖြစ်မှုပြမှုကြောင့်အမြဲတမ်းဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခသင်္ခါရဒုက္ခကိုတွေ့လာဘာဒုက္ခကိုတွေ့တာလဲ များသောအားဖြင့်ဘုန်းကြီးတို့ယောဂီများ ရှုနေရင်ကဝိပရိနာမဒုက္ခကိုပဲဒုက္ခပဲလို့ဒါပဲထင်နေတာဒီဝိပရိနာမဒုက္ခဆိုတာခန္ဓာကိုယ်ကဖောက်ပြန်လို့ဆင်းရဲတာဘာဖြစ်လို့ဆင်းရဲတာလဲအဲ့ဒီဖောက်ပြန်ဆင်းရဲနေတာကိုခန္ဓာကိုယ်လေးဟိုဘက်ဒီဘက်ဣရိယာပုလေးပြောင်းလိုက်ရွှေ့လိုက်တာနဲ့ရောဒီဝေဒနာရှိသေးရဲ့နော်ရှိရောပျောက်သွားတယ်ဒါကြောင့်မို့ဘုန်းကြီးတို့ကျမ်းဂန်များမှာကဝေဒနာကိုဣရိယာပုကကွယ်ထားတယ် ဝေဒနာကိုဘသူကကွယ်နေတာလဲဣရိယာပုကကွယ်နေတာဝေဒနာရဲ့သဘောအမှန်ကိုသိဖို့ဟာဣရိယာပုကိုခိုင်ခိုင်မြဲမြဲထားရှိရတယ်ယောဂီပုဂ္ဂိုလ်ကညောင်းလာပြန်ပြီပြောင်းလိုက်ပြန်ပြီမရှိဘူးပူလာပြန်ပြီရွှေ့လိုက်ပြန်ပြီမရှိဘူးနားလာပြန်ပြီမထိုင်နိုင်တော့ဘူးထားလိုက်ပြန်ပြီမရှိတော့ဣရိယာပုကနေပြီးတော့ဝေဒနာကိုကွယ်ကွယ်သွားတယ်တကယ်တော့ဝေဒနာကိုသေးသေးချာချာသိခံပြီးတော့ဝေဒနာရဲ့သဘောလေးကိုရှုရမှာ ရှုတဲ့အခါမှာသိခံမှုလေးတက်တက်နဲ့ဝေဒနာရဲ့သဘောသိဖို့ပဲသိခံပြီးရှုသူဘလောက်ထိအောင်တိုးနိုင်တယ်ဘလောက်ထိအောင်ဝေဒနာပြင်းထန်နိုင်တယ်သိခံရှုနောက်ဝေဒနာလေးတွေသူ့ဟာသူရှင်ကုန်ရင်တန့်သွားမယ်အဲဒီတန့်သွားပြီးဝေဒနာလေးတွေတဖြည်းချင်းတဖြည်းချင်းယောနေပြီးတော့နောက်ဆုံးကုံဆုံးချုပ်ပြောက်သွားအဲ့ဒါတွေထိအောင်အကုန်လုံးသိလာနိုင်ဒါကြောင့်မို့ဝေဒနာတစ်ခုကိုရှုပြီးဆိုရင်ရှုတဲ့အခါမှာတကယ့်ကိုသိခံမှုတက်တက်ကလေးနဲ့ဝေဒနာရဲ့သဘောအမှန်ကိုသိအောင်ရှုရတယ် ခုဘုန်းကြီးကတော့ယောဂီတို့ကိုတိခံနိုင်သမျှတိခံရှုတိမခံနိုင်ရင်ပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြောင်းတဲ့ခံမှာမှတ်နဲ့ပြောင်းမှတ်နဲ့ရွှေ့လို့ဘုန်းကြီးကတော့ယောဂီများကိုလျှော့ပေးထားတယ်ဒါဘာကြောင့်လဲဆိုရင်ယောဂီတွေကဝေဒနာကိုဒါကိုဘုန်းကြီးတို့ဒီနာတနာကြီးမပြေမချင်းမထပဲမလှုပ်ဖဲနဲ့ထန်ရမယ်ဒါကိုရှုရမယ်ဆိုရင်လည်းပဲစိတ်ဖြစ်စည်းမှုတွေများပြီးတော့မရှုနိုင် အဲ့ဒီလိုယောဂီတို့ရဲ့စိတ်ဖူစီမှုဖြစ်စည်းမှုတွေနည်းသွားအောင်ဆိုပြီးတော့ဘုန်းကြီးဟာတိခဏနိုင်ရင်တိခဏတိမခဏနိုင်ရင်အမှတ်တရနဲ့ပြောင်းနိုင်တယ်ရွှေ့နိုင်တယ်လျှော့ပေးလိုက်တယ်ဒါပေမဲ့ယောဂီတို့ဘက်ကကြတော့ဗလာ၅ပါးပေါ့ဘုံ၅ပါးဥစည်းပြီးတော့ငါမဖြစ်မနေရအောင်ကြိုးစားမယ်အောင်မြင်အောင်ကြိုးစားမယ်ဆိုတဲ့စိတ်ထားပြီးကြိုးစားရမယ်ဘုံ၅ပါးဥစည်းပြီးကြိုးစားရမယ်ငါဒီတထိုင်မှာတော့ဖြင့်လုံးဝမလှုပ်ဘူးမရွှေ့ဘူး အဲဒီလိုမရွှေ့ပြစ်အောင်ဆိုရင်လေယောဂီများထိုင်တိုင်းထိုင်တိုင်းမထိုင်ခင်မှာခန္ဓာကိုယ်ကိုမြတ်စွာဘုရားကိုလှူဘသူကိုလှူရမှာလဲဗန္ဒနာကြီးလှူရမှာလဲတဏှာကြီးကိုယ့်ဟာကိုယ်တရားအထုတ်တော်မယ်ရှုမှတ်တော်မယ်ဆိုတရားပိုင်ရှင်ကိုယူသည်သည်ရှိခိုးမေတ္တာပွားဆင်ញင်တဲ့နာလေးတွေကိုဆင်ញင် ဆင်ញံပြီးပြီဆိုရင်ခန္ဓာကိုယ်ဒီခန္ဓာ၅ပါးဒီယုံနာနှစ်ပါးကိုမြတ်စွာဘုရားတဏှာယီလူဓမ္မသည်ဘုရားတဏှာယီအတွင်းမှာတော့တပည့်တော်လှုပ်လည်းမလှုပ်ကုပ်လည်းမကုပ်ရွှေလည်းမရွှေပြောင်းလည်းမပြောင်းပါဘုရားဆိုပြီးတော့ဘုရားကိုလှူပြီးတော့အားထုတ်ရတယ်အားထုတ်တဲ့ခံမှာပြောင်းကျင်ရွှေ့ကျင်တဲ့စိတ်လေးဖြစ်ပြန်လို့လည်းပဲမရွှေ့ဖြစ်တော့ဟောငါဘုရားလှူထားပြီးပြီ ဝေဒနာတွေဖြစ်ပေါ်ပြန်တော့လေသိခံပြီးတော့ရှုနိုင်လာတယ်။နောက်မိမိရဲ့တမာရီတွေအားကောင်းလို့အာယုန်တွေပေါ့ဘုန်းကြီးတို့တမတနာဉာဏ်မှာရောက်တဲ့အခါမှာအာယုန်တွေမျိုးမျိုးဖုံဖုံပေါ်တတ်တယ်။အဲဒီလိုအာယုန်တွေပေါ်လို့မကောင်းတဲ့အာယုန်မျိုးတွေပေါ်လာရင်လည်းပဲကိုယ်ဟာကြောက်တဲ့လန့်တဲ့စိတ်တွေဘုရားကိုလှူထားပြီးသားဖြစ်တဲ့အတွက်မရှိတော့ဘူး။ငါခန္ဓာမဟုတ်တော့ဘုရားလှူပြီးပြီ။ဘာမှကြောက်လန့်ထင်ရမရှိတော့အဲဒီလိုအကျိုးတွေရနိုင်တယ်။ဒါကြောင့်မို့ ကိုယ်ခန္ဓာကိုယ်ကိုမြတ်စွာဘုရားတဏှာကြီးလှူလှူပြီးတဲ့ခါကျတော့မှအဲ့ဒီလိုတဏှာကြီးလှူဒန်းပြီးတော့ရှုမှတ်သွားလို့ရှိရင်မိမိရဲ့ရှုမှတ်မှုဟာတဏှာကြီးတဏှာကြီးဆိုတဲ့အချိန်ဟာမပြောင်းမဲမရွှေ့မပြုတ်မပြင်းမဲနဲ့အောင်မြင်လာလိမ့်မယ်။ဒါကြောင့်မို့အောင်ကုန်အောင်မြင်ရမယ်ရကိုရရမယ်ဆိုတဲ့ယုံကြည်မှုတရားတရားရင်းခံထားပြီးတော့ကြိုးစားအားထုတ်ရမယ်။အဲ့လိုကြိုးစားအားထုတ်သွားရင်အခုပြောတဲ့သဘာဝလက္ခဏာတွေ အဲ့ဒီမှာသဘာဝလက္ခဏာတွေဆိုတဲ့သူ့ရဲ့သဘောလေးတွေပူသဘောအေးသဘောတင်းသဘောတောင်းသဘောလှုပ်သဘောရွေသဘောအိမာသဘောပြောသဘောဆိုတဲ့သဘာဝလက္ခဏာလေးတွေကောင်းကောင်းထင်လာနေမယ်အဲ့ဒီသဘာဝလက္ခဏာတွေအားကောင်းတဲ့အခါကာလကြတော့မှသင်္ခတလက္ခဏာတဲ့ဘာလက္ခဏာလဲသင်္ခတလက္ခဏာဆိုတာကဥပ္ပတိပင်လေဖြစ်တည်ပြက်အစပိုင်းအလယ်ပိုင်းဆုံးပိုင်းကိုသိတယ် ဈဉ္ညာသွားပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာကြွမှုလေးရဲ့အစာပိုင်းသိတယ်လမ်းမှုလေးရဲ့အစာပိုင်းလမ်းမှုလေးအလယ်ပိုင်းသိတယ်ဆုံးမှုလေးဆုံးပိုင်းသိတယ်ဈဉ္ညာလေးဆုံးသွားတာခြေတော်လေးကြွလာတာလည်းသိတယ်အလယ်ပိုင်းတည်နေတာလည်းသိတယ်ဆုံးပိုင်းပြတ်သွားတာလည်းသိတယ်ဖြစ်တည်ပြည့်ဖြစ်တာလည်းသိတယ်တည်တာလည်းသိတယ်ပြတ်တာလည်းသိတယ်စလည်းဆုံးစလည်းဆုံးဖောင်းတယ်လို့ရှုတဲ့ခံမှာလည်းဖောင်းမှုလေးစရဲ့ဖောင်းမှုလေးအလယ်ပိုင်းရဲ့ဖောင်းမှုလေးဆုံးပြတ်သွားတာသိတယ် ဘိနေဆိုရင်လည်းဘိမူလေးရဲ့အစအလယ်ဆုံးအကုန်လုံးသိသွားတယ်အဲဒီလိုပဲအခုဈဉ္ဉံမှာလည်းအစအလယ်ဆုံးအစအလယ်ဆုံးအဲ့ဒါတေကတလက္ခဏာခေါ်တယ်ဘာလက္ခဏာလဲတေကတလက္ခဏာအဲ့ဒီလက္ခဏာနှစ်ခု ကောင်းကောင်း ပိုင်ပိုင်နိုင်နိုင်ထင်ထင်ရှားရှားဖြစ်ပြီဆိုရင် တာမင်ညလက္ခဏာတာမင်ညလက္ခဏာကြတော့အလယ်ပိုင်းမထင်ရှားတော့ဘူးအစာပိုင်းနဲ့အဆုံးပိုင်းပဲထင်ရှားတယ်ဖြစ်မှုနဲ့ပြတ်မှုဒါပဲထင်ရှားတယ် တမညာလက္ခဏာကြတော့ဖြစ်မှုနဲ့ပြမှုအဲ့ဒီတမညာလက္ခဏာဖြစ်ဖို့ဖြစ်ပြဉာဏ်ကို မြင်ဖို့အတွက်သူရှိကဘယ်နှခုကြံသေးလဲနှစ်ခုဘာလက္ခဏာနဲ့ဘာလက္ခဏာလဲတဘာဝလက္ခဏာရဲ့သင်္ကတလက္ခဏာရဲ့သူရှိမှနှစ်ခုအခုများသောအားဖြင့်ဘုန်းကြီးတို့ယောဂီများကလွယ်လွယ်လေးပဲအားလုံးတပည့်တော်ဖြစ်ပြတည်ရည်မြင်တယ်ဘာဖြစ်ဖြစ်ဖြစ်ဖြစ် ပြီးတော့ကြတော့ဝေဒနာကြတော့ဖြစ်ဖြစ်မမြင်တော့အဲ့ဒီဟာကြတော့မပြောင်းနိုင်ဘူးဖြစ်ရတယ်လှုပ်လာတယ်တကယ်ဆိုရင်အကုန်လုံးကဖြစ်ဖြစ်ပဲလေဘာတစ်ခုမှဒီမြဲတာမှမဟုတ်ဘဲနဲ့တခြားလှုပ်တာရွေ့တာတခြားရဲ့အာယုန်တွေအမှုရာအာယုန်အကုန်လုံးဖြစ်ဖြစ်မြင်နေရင်ဝေဒနာလည်းဖြစ်ဖြစ်မြင်ရမယ်အကုန်လုံးဟာသူ့ဟာသူအစင်းစင်းဖြစ်ဖြစ်နေတယ်ဘာမှသူချိန်မိခံနေစရာမလိုရှုလိုက်တာနဲ့ဖြစ်ပြီးဖြစ်ပြီးဖြစ်ပြီးဖြစ်ပြီး အဲ့ဒီဖြစ်ဖြစ်ဉာဏ်ပေါ်ဖို့ဟာသူရှိကနှစ်ဉာဏ်ရှိနေတယ်ဘယ်နှဉာဏ်ရှိနေလဲအေးဟိုဘက်ကဉာဏ်စင်နဲ့ပြောမယ်ဆိုရင်သူရှိမှသုံးဉာဏ်ရှိသေးတယ်ဘယ်နှဉာဏ်ရှိသေးလဲအေးနာမရူပပရိစေရဉာဏ်ပစ္စယပရိကဉာဏ်သမတနာဉာဏ်ဆိုတဲ့သုံးဉာဏ်ရှိသေးတယ်အဲ့ဒီဉာဏ်တွေကို ပြည့်စုံပြီဆိုမှဥဒယဘယံဥဒယဖြစ်မှုဘယပြတ်မှု ဖြစ်မှုနဲ့ပြတ်မှုကိုသိတဲ့ဉာဏ်အဲ့ဒီဉာဏ်ပေါ်တာ ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးတို့တရားမေးတဲ့အခါဒီမှာတော့ကိုယ့်အကူမှန်နိုင်တာမမှန်နိုင်တာလေးတွေ့တာ သိတာလေးဘုန်းကြီးတို့လောက်ပဲမေးပါဟိုမှာရက်ရှိအားထုတ်တဲ့ပုဂ္ဂိုလ်တွေကြတော့ဘုန်းကြီးတို့ကအထူးသတိထားပြီးတော့မေးရပါတယ်သူရဲ့ပြောဆိုမှုရဲ့သူပြောတဲ့သူတွေ့တယ်သူ့ရဲ့အတွေ့အထိတွေတင်ပြနေတဲ့အခါမှာတည်တည်ချာချာမှတ်မှတ်သားသားနားထောင်ထားပါအဲဒီမှာနားထောင်တဲ့အခါကာလမှာ तू ဟာ ဒီတဘာဝလက္ခဏာကိုကောင်းကောင်းပြောနိုင်ပြီလားမပြောနိုင်သေးဘူးလားဒါကိုသိရတယ်။သူထိုင်မှတ်တဲ့အခါမှာသူပြောတဲ့ဟာကိုနားထောင်။စဉ္ညာရှောင်မှတ်တဲ့အခါရပ်မှတ်တဲ့အခါသူဘယ်လိုသိတယ်ဆိုတာ။အဲဒီထဲမှာတဘာဝလက္ခဏာတွေမပါသေးဘူးဆိုရင်သူဘာတွေပဲပြောပြောသူပြောတာကလက်ခံလို့မရသေးဘူး။သူပြောတာတွေဟာသူဂျာဘူးနာဝနဲ့ပြောနေတယ်။ဂျာဘူးနာဝရှေ့ကယောဂီတွေပြောထားတာကိုနားထောင်ထားတယ်မှတ်ထားတယ် ုန်းကြီးတို့ဒီမှာတော့ကျူရှင်မရှိပါဘူးခွန်ကြီးတို့ကမြန်မာနိုင်ငံမှာတော့တရားကျူရှင်ရှိတယ်တရားကျူရှင်ရှိတယ်တခါလေယောဂီအောင်ဖြစ်တဲ့ပုဂ္ဂိုလ်ရာယောဂီအသစ်တွေကိုတခါလေသူတို့ကကျူရှင်ပေးနေတာဘယ်လိုပြောလိုက်ဘယ်လိုရှောင်းလိုက်အဲ့ဒီမှာကျူရှင်တွေပေးနေကြတာအဲ့ဒီကျူရှင်တွေရှိနေတယ်ဒါယောဂီဟောင်းတွေကယောဂီအသစ်တွေကိုကျူရှင်တွေပေးကြတယ်ဒီမှာတော့ကျူရှင်မရှိပါဘူး အဲ့ဒီမှာအဲ့လိုဟာတွေဒါမှမဟုတ် तू ကအိုးကတင်ပေးတဲ့အတိုင်းပြောနေတာလားဆိုတာကိုဘုန်းကြီးကနားထောင်ပြီးတော့ तू တခါတရံမှာ तू ပြောတာဟုတ်မဟုတ်ဆိုပြီး ထောက်ပေးလိုက်ရတယ်ထောက်လိုက်ရင်အထောက်မခံဘူးတင်ထားတဲ့အတိုင်းပြောတဲ့ပုဂ္ဂိုလ်ကထောက်လိုက်တာနဲ့ဟိုရောက်တယောက်ရောက်သွားတယ် तू ကအဲ့ဒါကြောင့်မို့သေးသေးချာချာသူ့ရဲ့တဘာဝလက္ခဏာကိုကောင်းကောင်းပြောနိုင်ပြီဆိုရင် तू तू က तू စင်တက်လိမ့်မယ် तू သင်္ကထလက္ခဏာတွေပြောလာမယ်အဲ့ဒီမှာသင်္ကထလက္ခဏာတွေကိုကိုယ်ကလည်းပဲသူ့ကိုသိပြီးတော့ မမကန်ကန်ဖြစ်အောင်ဆိုရင်တည်တည်ချာချာကိုမေးယူရတယ်ဘယ်နေရာလေးမှတ်တုံးကပါသိတယ်ဘယ်နေရာမှတ်တုံးကပါသိတယ်ဘယ်နေရာရှုမှတ်တော့ဘယ်လိုဖြစ်လဲအဲသူ့ရဲ့ဒီမှာတေကနာလက္ခဏာလေးတွေပိုင်ပိုင်နိုင်နိုင်တကယ်သိနေပြီဆိုရင်မှအဲ့ဒီပုဂ္ဂိုလ်ဟာတာမညာလက္ခဏာဆိုတဲ့လက္ခဏာကူးသွားတာဖြစ်ပြမြင်တာဘာကိုမြင်တာလဲအဲ့ဒီဖြစ်ပြညံအားကောင်းပြီဆိုရင်ကတော့ဟိုဘက်ကညံနေရအစစ်စစ်အတက်မြန်းလာပြီဒီဥရိယဗျာညံကောင်းကောင်းအားကောင်းလာပြီဆိုရင်ပင်ကဗျာအာရိနဝနိဗ္ဗိဒာ ဒီဉာဏ်นี่ဖြစ်ပြမုန်းတဲ့ဉာဏ်นี่ကိုမကြောက်ဘူးဖြစ်လားဘာမုန်းတဲ့ဉာဏ်นี่လဲအေးဖြစ်ပြကိုမုန်းတဲ့အာရိနဝဉာဏ်ထီအောင်ရောက်လာအဲ့ဒီမှာဂျားထဲမှာ၃ဉာဏ်ရှိသေးတယ်နော်ဒါလေးတွေလည်းသိဖို့ပဲတခါတည်းတပည့်တော်တော့ဖြစ်ပြလဲမြင်ပြီးဖြစ်ဖြစ်ပြလဲမုန်းပြီးဖြစ်ပြလဲဆုံးပြီးလို့လာမပြောနဲ့ဒါလေးနဲ့လက်ခံထားလို့မရအောင်တကယ်ကို လက်တွေ့ကြကြတကယ်ရှုမှတ်တဲ့အခါမှာတကယ်သဘာဝကိုသိချာသိမလားမသိဘူးလားသိချာဖော်ပြ တကယ်သင်္ကတလက္ခဏာတွေကောင်းကောင်းဖြစ်ခဲ့ပြီလားတကယ်တံပညာလက္ခဏာကဘုန်းကြီးဟောလို့ဖြစ်ဖြစ်ကိုညာကြားပြီးတော့နားရီဝထားတာလားကိုယ်တိုင်ညာနဲ့အခုရှုရင်းနဲ့သိတာလားဟိုတုန်းကဟာတွေပြန်ပြီးတော့ရေနှူးပြီးမပြောအောင်တချို့ကဟိုတုန်းကဟာတွေရေနှူးပြောနေတာရှေ့တုန်းကဟာတွေပြန်ပြန်ပြောနေတာအခုအားထုတ်တာကိုအခုပြောရတယ်အခုရှုမှတ်တဲ့အခိုက်လေးမှာအခုသိတာကိုအခုပြောရတယ်အဲ့ဒီလိုဉာဏ်နေအားကောင်းလာတဲ့အခါကလည်းကြတော့မှအစဉ်စဉ် ဉာဏ်အားတွေရင့်ကျက်ပြည့်စုံပြီအနတ္တဉာဏ်နေအလုံးပြည့်စုံသွားပြီဆိုရင်ကတော့အလုံးဖြစ်မှုပြည့်မှုတွေပြတ်ဆဲသွားတဲ့အငိမ့်တနိဗ္ဗာန်ကိုယ်တိုင်မတွေ့နိုင်ဘူးလားကိုယ်တိုင်တွေ့နိုင်တယ်မြတ်စွာဘုရားလက်ထက်ကသူပတ္တဆိုတဲ့ပရပတ်ယဟန်ကြီးအဲ့ဒီသူပတ္တယဟန်ကြီးဟာမြတ်စွာဘုရားရှင်ပြိဋိနိဗ္ဗာန်မစမ်းမီအချိန်နောက်ဆုံးရဟန္တာကို နောက်ပိတ်ဆုံးဖြစ်တဲ့ယဟန္တာဒါသုဘဒယဟန်ကြီးပဲအဲ့ဒီသုဘဒယဟန်ကြီးဟာသူဟာပရပိုက်ကြီးရသော်ဘုရားရှင်ဖွင့်တော်မူတဲ့အချိန်လုံးကလည်းပဲသူကသူသိကျင်တဲ့မိကုံးနေရှိတယ်သူကဘယ်ပုဂ္ဂိုလ်တွေမေးခဲ့တယ်လဲဆိုတော့မက္ကလိခောတာလာတို့အစိတကေတာကမလာတို့တိန်စီတို့စတဲ့ဖျားကြီးလို့အမိခံနေတဲ့ပုဂ္ဂိုလ်တွေပေါ့ဒိဋ္ဌိဆရာကြီးတွေမေးတယ်ဒါပေမဲ့ तू မကျင်တတ်ခဲ့ဘူးခြေကျင်တတ်တာမဖြစ်နိုင် အဲ့ဒီလိုဖရာကြီးတွေတောင်မှသူမေးတာကိုကြည်ကျင်နက်နက်မဖြစ်နိုင်ရင်ဒီဖရာပေါက်စားလေးကဖြစ်နိုင်မှာမဟုတ်ဘူးသူ့တင်ကအခုမှပွင့်တဲ့ဖရာလေးကိုဖရာကလေးကအဲ့တော့ဖရာတိတိလေးကငါဖြစ်နိုင်မှာမဟုတ်ဘူးဆိုမမေးဘူးဩခုတော့ဒီဖရာတိတိလေးတောင်ပြိဋိဘံစံတော်မယ်ဆိုပါလားငါတော့ပြီးတော့ငါမေးကျင်တာသိကျင်တာလေးကိုတော့မေးမှဖြစ်မယ်ဆိုပြီးတော့လာမေးတာအဲ့ဒီအချိန်မှာညီတော်အာနန္ဒာကဝင်ခွင့်မပြုဘူး ဝင်ခွင့်မပြုဘူးဆိုတော့ဘုန်းကြီးတို့ဒီလိုများဓမ္မနန္ဒဝိဟာရကတက်ကြောင်းကြီးလိုများဒီလောက်ကြောင်းကြီးတဲ့မြန်မထင်လိုက်နဲ့နော်ဟိုကသင်္ကန်းလေးကာထားတာအင်းချင်းဥယျင်တော်ကြီးထဲမှာဘယ်ဥယျင်ထဲမှာလဲအင်းချင်းဥယျင်တော်ကြီးထဲမှာတခါတဲ့သင်္ကန်းလေးကာပြီးမြတ်စွာဘုရားနောက်ဆုံးအချိန်ဟာတကယ်အင်းချင်းဥယျင်တော်ကြီးတွင်လေးမှာအဲ့ဒီပုံမှာပဲအဲ့ဒီမှာနှစ်ထပ်သင်္ကန်းလေးခင်းအဲ့ဒီကခုံတန်းပေါ်မှာခင်းပြီးတော့မြတ်စွာဘုရားလျှောက်စင်နာနေ အားတွေကကုန်ခန်းနေပြီသွေးဝမ်းတော်လားတဲ့အတွက်ကြောင့်မြတ်စွာဘုရားအားတွေအင်တန်ကုန်ခန်းနေအဲ့ဒီအချိန်မှာညီတော်အာနန္ဒာကနေပြီးတော့တားထားတယ်ညီတော်အာနန္ဒာကနေဝန်ခံမြတ်စွာဘုရားပြိဋိဘံဆန်တော်မယ်ပင်လဲပင်မတော်မူနေပြီဒီချိန်ကြီးမှာသူလျှောက်ပြီးတော့မေးကျင်တာတွေမေးပြောကျင်တာတွေပြောရင်မြတ်စွာဘုရားပင်မနေအဝဲမခံဘူးအဲ့ဒီချိန်မှာမြတ်စွာဘုရားကြားတယ်လေသင်္ကန်းလေးလောက်ကာထားတာဆိုတော့ကြားတာပေါ့အတွင်း ညီပွားလိမ္မာအာနန္ဒာတဲ့သူ့ကိုတားမထန်နဲ့လှုပ်လိုက်တဲ့ငါဘုရားဒီလောက်ပင်ပန်းခံ ပြီးတော့ဒီနေရာရောက်အောင်လာခဲ့တာသူ့အတွက်လာခဲ့တာအဲ့ဒါနဲ့မြတ်ညီတော်အာနန္ဒာကလည်းပဲလှုပ်လိုက်တယ်လှုပ်လိုက်တဲ့ကမြတ်စွာဘုရားထံရောက်သူမေးမြန်းလိုတာတွေကတော့ဖြင့်လေဒီဒိဋ္ဌိဆရာကြီးတွေဟာတကယ်ပဲရှိဘဝနောက်ဘဝတွေသိသလားဘာလားညာလားပေါ့ဘာမှဒါတွေသိနေလို့ဒါတွေဖြည့်ပေးနေလို့လဲအကြောင်းထူးမှမဟုတ်ပဲဟိုကလည်းရှိတော့တာမဟုတ်အဲ့တော့မြတ်စွာဘုရားက သူပတ္တာတဲ့ငါဖះလည်းပဲပြိဋိဘာစာမှုအချိန်နိကတ်နေပြီငါဖះဟောတာကိုပဲသင်နာထောင်တော့ဆိုပြီးတော့မြတ်စွာဘုရားကသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုတဲ့မေခင်၈ပါးတရားဟောတယ်။ဘာတရားဟောလဲ။အေးမေခင်၈ပါးတရားကိုဟောပေးတယ်။အဲ့ဒီမေခင်၈ပါးကိုအကျဉ်းချုပ်လိုက်ရင်၃ပါးပဲရှိတယ်။ဘယ်နှပါးရှိလဲ။ သီလမဲ့ခင်တမာတိမဲ့ခင်ပညာမဲ့ခင်ဒါပဲဒီသုံးပါးပဲရှိတယ်။အဲဒီမှာဒီသုံးပါးကိုမြတ်စွာဘုရားကသီလမဲ့ခင်ကိုမိမိစင်ကြင်အောင်သီလမဲ့ခင်သီလမဲ့ခင်ဖြစ်အောင်သီလစင်စင်ကြဲကြဲဆောင်ထိန်သီလစင်ကြဲတဲ့သီလအခြေခံပြီးတော့ဟိုဘက်ကတမာတိထူထောင်တမာတိဘိခဝေဘာဝေထာတဲ့မြတ်စွာဘုရားချက်သားတို့တမာတိဖြစ်အောင်အာထုကြတမာတိဖြစ်အောင်အာထုကြ ပထမတမာတိဖြစ်အောင်အတုကိုင်းတယ်မြတ်စွာဘုရားတမာတိတောယထဘူတံပဇာနာတိတမာဟိတောယထဘူတံပဇာနာတိမင်းတို့တမာတိဖြစ်ပြီဆိုရင်ယထဘူတဉာဏ်ရလိမ့်မယ်တမာတိဖြစ်ရင်ဘာဉာဏ်ရမယ်ယထဘူတဉာဏ်ဆိုတာအမှန်တိလားအမှားတိလားဒီအမှန်တိုင်းသိတဲ့ဉာဏ်သူဟာသူပေါ်လာလိမ့်မယ်တမာတိမရသေးဘဲနဲ့အဲ့ဒီအမှန်တိုင်းသိတဲ့ယထဘူတဉာဏ်ပေါ်ပါမလား ဒါကြောင့်မို့ယောဂီများအခုစပြီးအားထုတ်တဲ့အခါကာလမှာဘာရအောင်အားထုတ်ရလဲအေးတမာတိရအောင်ထိုင်ပြီးရှုမှတ်နေတာလဲတမာတိဖြစ်အောင်ရပ်ပြီးရှုမှတ်နေတာလဲတမာတိဖြစ်အောင်ဈဉာလျှောက်ပြီးရှုမှတ်နေတာလဲတမာတိဖြစ်အောင်လျောင်းဆက်တဲ့အချိန်လေးရှုမှတ်တာလဲတမာတိဖြစ်အောင်ဒီစိတ်ကလေးတည်ငြိမ်အောင်ပထမကြိုးစားရှုနေရတမာတိဖြစ်တယ်ဆိုတာစိတ်တည်ငြိမ်တာတမာတိဖြစ်တယ်ဆိုတာဘာလဲအေးစိတ်တည်ငြိမ်မှုရအောင်ပထမကြိုးစား အဲ့ဒီစိတ်တည်ငြိမ်မှုရပြီစိတ်တည်ဘယ်မှမလွင့်တော့ဘူးဆိုမှယထာဘုဒ္ဓဉာဏ်ပေါ်မယ်စိတ်တည်မလွင့်ရင်ပါဉာဏ်ပေါ်မယ်ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းတဘာဝကိုတဘာဝလေးတိုင်းသိတယ်ဖြစ်ကိုဖြစ်တိုင်းအပြက်ကိုပြက်တိုင်းသိတယ်အဲ့လိုအမှန်ကိုအမှန်တိုင်းသိတဲ့ဉာဏ်တွေပေါ်လာဒါကြောင့်မို့မြတ်စွာဘုရားကသီလမဲ့ခင်တမာရီမဲ့ခင်ပညာမဲ့ခင်ဆိုတဲ့ဒီမဲ့ခင်တရားတွေဟောပေးလိုက်တာအဲ့ဒီဟောပေးလိုက်တဲ့အချိန်ကြတော့ဒီမှာသုဘဒယဟန်ကြီးကလည်းအချိန်ကြီး ကဲခတ်တာကင်းပါမှာဘုရားရှင်ကိုရောင်မြတ်ကြီးတော်တော်ပင်ပန်းတော်မူနေပြီဆိုတာသူသိတယ်သူဒီတဲ့ပို့ပြီးတော့စကားတွေပြောနေဖို့အချိန်မဟုတ်တော့ဘူးဒီတော့မြတ်စွာဘုရားနိုင်ငံနေပြီးအဲ့ဒီတရားလေးယူပြီးခွာတယ်ခွာပြီးတော့အင်းချင်းဥယျာဉ်တော်ကြီးအတွင်းမှာဈဉ္ညာလျှောက်ပြီးရှုမှတ်နေတယ်ဘယ်လိုရှုမှတ်နေတာဈဉ္ညာလျှောက်ပြီးတော့ရှုမှတ်နေတာအခုယောဂီတို့ရှုမှတ်တယ်လို့ပဲသွားနေတဲ့အမူအရာလေးတွေသိအောင် သွားနေတဲ့အမူအရာဆိုတာကဘုန်းကြီးတို့ညာခြေလန်းတာလေရက်တာလားသွားတာလားဘယ်ခြေလန်းတာကရောသွားတာအဲ့တော့ညာလန်းနေဘယ်လန်းနေလို့ရှူတာရက်တာရှူတာလားသွားတာရှူတာလားအေးကြွတယ်လန်းတယ်ချတယ်ဆိုတာရက်တာရှူတာလားသွားတာရှူတာလားသွားနေတဲ့အမူအရာရှူတာအဲ့လိုရှူနေတာပဲသူလေတကယ်သူ့ရဲ့တဘာဝလေးတွေအမှန်တိုင်းသိအောင်သိချရှုတယ်။အဲ့ဒီတဘာဝလေးတွေမြင်ပြီဆိုမှသင်္ကတသင်္ကတမြင်ပြီဆိုမှတမင်ညာအဲ့ဒီမှာအစဉ်စဉ် ဈဉ္ညာလျှောက်ရင်းနဲ့ဖြစ်ဖြစ်ဉာဏ်ဤပေါ်တယ်အဲဒီမှာဆက်လက်ပြီးတော့ရှုတယ်ရှုရင်းနဲ့နတ္တဉာဏ်ဤနုပဒနာဉာဏ်ဤပေါ်တယ်အဲဒီကနေဆက်လက်ရှုတယ်ဒီဉာဏ်ဤအစဉ်စဉ်အားကောင်းတဲ့အခါကျတော့ဈဉ္ညာလျှောက်ရင်းမဲ့အစဉ်စဉ်ဖို့အစဉ်စဉ်ဆက်ရောက်ကိလေသာအသောကုန်ခံပြီးတော့ယဟန္တာမထေမြတ်ကြီးဖြစ်တယ်ဈဉ္ညာလျှောက်ရှုမှရင်ဘယ်လိုရှုမှရင်လဲဒီတီတို့တရားရနိုင်သလားမရနိုင်ဘူးလားယဟန္တာတိအောင်မဖြစ်နိုင်ဘူးလား ဖြစ်နိုင်တယ်။ဒါကြောင့်မို့ဈဉ္ညာလျှောက်တဲ့အခါမှာတမန်ငါရှာငါအညောင်းပြေလျှောက်တဲ့ပုံစံမျိုးမဟုတ်ဘဲနဲ့တေချာတမာတိဖြစ်အောင်ဉာဏ်ဖြစ်အောင်လျှောက်ဖို့မလိုဘူးလား။တေချာလျှောက်ပါ။တေချာတနေရာလေးကိုကိုယ့်ဟာကိုယ်တည်တံ့ရွေးပါ။နေရာကို ကိုယ့်ဟာကိုယ်ရွေးချယ်ပါ။ညင်ညာတဲ့နေရာရွေးချယ်ပါ။လူရှင်းတဲ့နေရာရွေးချယ်ပါ။ရွေးချယ်ပြီးလျှောက်ပါ။တကယ်လို့တမာတိဖြစ်ပြီဆိုရင်လေလူတွေဘလောက်ရှုံနေနေကိုတယောက်တည်းလိုလဲထင်ရပါတယ် ဘာမှကိုယ့်ကိုအနှောက်အယှက်မဖြစ်တော့ပါဘူးကိုအာယုန်ထဲမှာပဲကိုရှုမှတ်တဲ့အာယုန်ထဲမှာကိုစိတ်လေးနေအောင်ကြိုးစားပါအဲ့လိုအားထုတ်သွားလို့ရှိရင်သူဘာဒယဟန်ကြီးကဲ့သို့တရားထုတွေရနိုင်ပါတယ်တကယ်လို့မိမိတို့မှာပါရမီတူးမရှိလို့တရားတူးမရသေးဘူးဆိုရင်တောင်းမှပဲဘာမှစိတ်အားမငယ်ပါနဲ့စိတ်ဓာတ်မကြပါနဲ့ဒီလိုဈဉ္ညာလျှောက်ခြင်းအပြင်အကျိုး၅မျိုးရနိုင်ပါတယ်အကျိုးဘယ်နှမျိုးရနိုင် ဈဉ္ညာလျှောက်ခြင်းအပြင်ဘုန်းကြီးတို့ယောဂီများအကျိုး၅မျိုးရနိုင်တယ်အဲ့ဒီအကျိုး၅မျိုးကနံပါတ်၁ကအတ္တနဲ့ခမောဟောတိခရီးရှည်သွားနိုင်တဲ့အကျိုးဘာအကျိုးတယ်လဲခရီးရှည်သွားနိုင်တဲ့အကျိုးဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ဟာခရီးရှည်ရှည်ဝေးဝေးသွားနိုင်တယ်ဈဉ္ညာမြဲလျှောက်ဘုန်းကြီးကကိုယ်တိုင်ကိုယ့်ဟာကိုယ်ပေါ့လေဘုန်းကြီးရန်ကုန်မှာတော့ မြို့ဘဝအကြောင်းကအကြောင်းဝင်းကလည်းကျင်းပါတယ်ဘုန်းကြီးတို့တေကကြောကြောအဲ့လောက်ပဲရှိပါလိမ့်မယ်လို့ထင်ပါတယ်အဲ့လောက်ပဲရှိမယ်ဆိုတော့ကျောင်းထဲမှာကယောဂီတွေနဲ့ဒီလိုပဲအပြည့်နေရတာဖြစ်တော့ဘုန်းကြီးအပြင်မဲ့ထွက်လိုက်ပြီဆိုရင်ယောဂီတွေအတွက်အနေထိုင်အင်မတန်ခက်ပါတယ်ဒါကြောင့်ဘုန်းကြီးပြင်းမထွက်ဘဲနဲ့ကျောင်းထဲမှာပဲစဉ်းညာလျှောက်ကျောင်းထဲမှာပဲနေရတာဝန်ကြီးတဲ့အတွက်ကြောင့်မို့လို့ပဲ အထိုင်နေရပုံများအထိုင်နေပုံများဈဉ္ညာရှောင်မှုကနည်းဒါနဲ့မဖြစ်သေးပါဘူးလေငါဈဉ္ညာများများရှောင်မှာပဲကဲမနဲ့စောစော အာယုံဖုံးပေးပြီးတာနဲ့တပြိုင်နက်တည်းငါရွှေတကုံတက်မယ်စိတ်ထဲမှာချီချင်းတက်မယ်အနောက်ကကိုရင်လေးတစ်ပါးခေါ်ပြီးချီချင်းတက်မယ်ဆိုချီချင်းတက်တယ်ပထမပိုင်းတော့ဟုတ်တုတ်တုတ်ပဲသွားလိုက်တယ်တရားနေပြီးဟိုရွှေကုံတိုင်အဝိုင်းအော်ဒီလောက်တော့ရသေးတယ် အဲ့ဒီကနေရွှေကြုံထိရောက်လို့တယ်ဟိုရောက်တဲ့အောက်လေကရှင်မောကူရောက်ပြီရသေးတယ်သွားတယ်လေကတက်ပြီဆိုတော့မခံနိုင်တော့ဘူးပေါင်နေရအဲ့ဒီမှာလေကတက်ကြိတ်မိတ်ပြီးတက်တယ်မရဘူးငါမနာဘူးဆိုပြီးကြိတ်မိတ်တက်တယ်သုံးပုံနှစ်ပုံလောက်လေရောက်ရောသွားပြီဘယ်လိုမှမတက်နိုင်တော့သုံးပုံနှစ်ပုံလောက်ရောက်တဲ့ကမတက်နိုင်တော့အနာတော့တာပဲအကြာကြီးနာနာပြီးတော့မှခဏချင်းတက်လိုက် နားလိုက်တက်လိုက်နားလိုက်လူကမောတာမဟုတ်ဘူးခြေထောက်တွေကမတင်နိုင်တော့မဆွဲနိုင်တော့ခြေထောက်ကြောတွေကတင်းတယ်အဲ့ဒါနဲ့မနှဲအပေါ်ရောက်အောင်တက်ရတယ်အပေါ်ရောက်အောင်တက်တက်ပြီးဘုရားဘုရားကတော့ဘုရားဝတ်ပြုအဲ့ဒီမှာမေတ္တာဘာဝနာလေးပွားပွားပြီးတာနဲ့ဘုရားပတ်ပတ်ပြီးဆင်းတာအပြန်ကြတော့ဘလို့မှကြည်ချင်းမပြန်နိုင်တော့ဘူးတခါလေပေါင်ရင်းကနေကိုပူးနေတော့တာ ပေါင်ရင်ကနေပူပြီးတော့ဘလို့မှမပြန်နိုင်တော့တခါလေကိုရင်ကာတာကာတာကာတာပြီးတော့နိုင်စီကာနဲ့ပြန်ပြန်လာဘလို့မှမတတ်နိုင်ဘာကြောင့်လဲဆိုရင်ဒါဈဉံအလျှောက်များလို့လားနဲလို့လားဈဉံအလျှောက်နဲတော့ခရီးရှည်ရှည်ဝေဝေသွားလို့ရသလားမရဘူးခရီးရှည်မသွားနိုင်ဘူးဈဉံအလျှောက်နဲပြီဆိုရင် လုံးဝခရီးရှည်ရှည်မသွားနိုင်ဘူး ဒါဈဉ္ညာအမြဲလျှောက်နေတဲ့ပုဂ္ဂိုလ်များများလျှောက်တဲ့ပုဂ္ဂိုလ်ကနံပါတ်1ခရီးရှည်သွားနိုင်ခြင်းဆိုတဲ့အကျိုးနံပါတ်1အကျိုးရနံပါတ်2ကပဓာနဲ့ခမောဟောတိကိုရောစေရောကြံ့ခိုင်နေပါကြံ့ခိုင်နေဈဉ္ညာအမြဲတမ်းသွားနေတဲ့ပုဂ္ဂိုလ်ကကိုကြံ့ခိုင်လာတာနဲ့စိတ်ကပါကြံ့ခိုင်လာတယ်ကိုရောစေရောကြံ့ခိုင်နေဒါဒီအကျိုးဟာဘုန်းကြီးတို့ဒီမှာဈဉ္ညာလျှောက်ပြီးအားထုတ်နေတဲ့ပုဂ္ဂိုလ် ဈဉ္ညာအမြဲတမ်းသွားနေတဲ့ပုဂ္ဂိုလ်ကြီးကိုစိတ်နှစ်ပါးကြံ့ခိုင်နေတဲ့နောက်တစ်ခါနံပါတ်3ကအပါပါရောဟောတိယောဂကင်းစင်တယ်ဘာကင်းစင်လဲဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ဟာနာယောဂကင်းစင်တယ်ဈဉ္ညာများများလျှောက်လမ်းများများလျှောက် ခုဘုန်းကြီးတို့ဒီနိုင်ငံမှာဆိုတော့အေးတယ်အေးတော့မနဲ့စောစောလမ်းလျှောက်လို့မကောင်းဘူးလားသိကောင်းတယ်မနဲ့စောစောအေးရနို့ထားလျှောက်ဖြစ်နိုင်ရင်ဗျာပြေးဗျာထားပြေးဒါပဲဘုန်းကြီးဘုန်းကြီးတို့တော့ပြေးလို့လည်းမသိတော့တော့သူများမပြေးခင်ရမှာအဲ့ဒါမနဲ့စောစောဒီမှာယာတိဥရုကလည်းအမတန်အေးတာဆိုတော့မနဲ့စောစောဆိုရင်ကိုယ်နေမယ်အစထပြီးတော့အဲ့ဒီမှာထစဉ္ညာလျှောက်လမ်းလျှောက်ပြေး အဲ့လိုဆိုရင်အနာရောဂါကင်းပြီးတော့အသက်တိုးမလားအသက်ရှည်မလားကဲအဲ့လိုဈဉ္ညာလျှောက်ပြီးတော့နေရင်လည်းအသက်ရှည်တဲ့ပုဂ္ဂိုလ်ရှိတယ်မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားကြောင်းတကားဘိမတာရမင်းကြီးဘသူပါလိမ့်မလဲဗျာဘိမတာရမင်းကြီးဟာသူ့ရဲ့သားတော်ဖြစ်တဲ့ဇာတတကနေပြီးတော့ဌိနန်းစည်းစိမ်ယူတယ်အဲ့ဒီလိုဌိနန်းစည်းစိမ်ယူတယ်ဆိုတာလည်းပဲဆရာအမိကိုမှန်လို့လားမှားလို့လား ဆရာမိကိုမှားလို့ဘုန်းကြီးတို့ဒီကနေ့ယောဂီများတရားဘာဝနာပွားများအားထုတ်တဲ့နေရာမှာဆရာအမိကိုမှန်ဖို့လိုတယ်နော်။ရေးကြည့်ဆုံးပဲရေးကြည့်ဆုံးပဲ။တရားမှာသိအရေးကြီးတယ်နော်။တတန်တရာလုံးအတွက်တဘောအတွက်လားတတန်တရာလုံးအတွက်လား။တတန်တရာလုံးအတွက်နော်ဆရာအမိကိုသိလို့တယ်။ဆရာအမိကိုမှားသွားပြီဆိုရင်တတန်တရာလုံးမှောက်ပြီးသားအောင်မေတော့ အခုဒီမှာဇာတတဟာဆရာအမိကိုမှားလိုက်တယ်သူ့အတွက်ကလည်းပဲသူကလည်းငယ်ငယ်ရွယ်ရွယ်ဆိုတော့ဟိုကဇာတတကလည်းတကူဖန်ဆင်းပြနိုင်တယ်ဆိုတော့အထင်ကြီးတယ်အခုလည်းခမရတို့တကူလေးနည်းနည်းပြရင်ခမရတို့ကလည်းသိအထင်ကြီးတယ်နောက်ကတဝုံလိုက်တာတကူလေးပြနိုင်ဒါဘုန်းကြီးတို့ဒါတွေကတော့ဒီမှာလည်းမဟုတ်ပါဘူးမြန်မာနိုင်ငံမှာလည်းအများကြီးပါမြန်မာနိုင်ငံမှာလည်းဘယ်နေရာပါတယ်ဆိုရင်သွားပြီဘယ်နေရာပါတယ်ဆိုသွားပြီ တရားအထုတ်ဖို့မလိုဘူးတရားနာယုံနဲ့သောတာပန်ဖြစ်တယ်ဆိုဟိုးအုံအုံထနာပဲတရားအထုတ်ရတာပင်မနာကိုပင်မတော့တရားအထုတ်ပြီးမှသောတာပန်ဖြစ်မယ်ဆိုတော့ဟာဟိုကအထုတ်เสียမလိုဘူးသူတရားနာယုံနဲ့သောတာပန်ဖြစ်တယ်ဆိုတော့နာမှာပေါ့သွားပြီးတော့ကိုကသောတာပန်တည်းဖြစ်ချင်တာအပေရသိကင်းညင်တာပဲအဲ့လိုကိုတုံးအောင်နဲ့နည်းနည်းလေးကိုကဘေးကနေပြီးတော့ဘေးကကြည်ရတယ် ဘေးကနေကြည်နေရတယ်ကြည်နေရင်သူ့ဟာသူမှန်ပေါ်လာတာတည်းဖြစ်နိုင်ရင်အပေါ်ကနေတက်ကြည့်ရတယ်အဲ့လိုကြည့်လိုက်ရင်ဒီခါလေးအောက်ပိုင်းမှာနေတာတွေကအကုန်ပါနေဘယ်ဟာဘလို့ဘာလုပ်နေလဲဆိုတော့အကုန်သိတယ်အဲ့ဒီလိုကြည့်ရတောင်အောက်မှာရှိတဲ့ဟာတွေကိုတောင်ပေါ်ကတက်ကြည့်ရင်အကုန်ရှင်းရှင်းလင်းလင်းသိတယ်လို့ပဲအခုလည်းပဲဒီတိုင်းပဲလူတွေတော့တအုံးဖြစ်နေပြီဒါဘလောက်ခံမလဲဆိုတာလေးစောင့်ကြည့်လိုက်ဘလောက်ခံမလဲစောင့်ကြည့်လိုက်မှန်ရင်ကြာကြာခံမယ်ဟုတ်တယ်မို့လား မှားနေတဲ့ဟာဆိုရင် ကြာကြာခံမမလားအေးအဲ့ဒီတည်းမှာကိုကသူများရှိကဥအောင်ဆိုတော့အရင်ဆုံးအလိန်ခံရပြီးရောအရင်ဆုံးခံရတယ်ကိုကနောက်ကနေပြီးတော့ဒါအကဲခတ်ပြီးကြည်နေမှဒါအဖြစ်မှန်ပေါ်လာတာအခုလည်းပဲဒီတိုင်းပါပဲအခုမြတ်စွာဘုရားရှင်ရဲ့သာသနာမှာတကယ်ကိုဆရာအမိကိုမှန်မှုသိရေးကြည်တာပါပဲဘုန်းကြီးကိုနိုင်ငံသား ယဟန်တော်တပါးပေါ့နိုင်ငံခြားသားယဟန်တော်တပါးဆိုတော့ဒုံလဘဝတ်တာပေါ့သူလဲဝတ်ပြီးတော့သူတနေရာမှာတရားထုတ်တယ်အထုတဲ့ကံမှာသူအာမရတရားပြတဲ့ပုဂ္ဂိုလ်ကြီးအာမရအာမရတဲ့ပုဂ္ဂိုလ်အာမရတဲ့အတွက်ကြောင့်မူသူဟာအဲ့ဒီတိုက်ရဲ့ဆရာတော်ကြီးကိုလျှောက်တယ်သူတနေရာဘယ်ကိုပြောင်းမယ်ဗျာဘယ်ကိုသွားမယ်ဗျာလျှောက်တယ်ဆရာတော်ကြီးကမသွားစီခြင်းဘူးတပည့်တော်ရဲ့ဘဝအတွက်ဆရာကောင်းလိုတယ်ဗျာသူကလျှောက်တယ် တပည့်တော်ကတရားလိုချင်လို့ကိုယ်နိုင်ငံကိုစွန့်ပြီးတော့ဒီမြန်မာနိုင်ငံကိုရောက်လာတာဒါပေမဲ့လို့တပည့်တော်ယုံကြည်စိတ်ချလောက်တဲ့ဆရာသမားတွေ့ဖို့လိုတယ်အဲ့ဒါဆရာလည်းမလွတ်ဘူးမလွတ်တော့သူကဲစွတ်ပဲထွက်လာခဲ့တယ်လို့ဆိုတယ်အကြောင်းကထွက်လာပြီးတော့ဘုန်းကြီးစီကိုသူအဲ့ဒါလေးကိုရှောက်ပြတယ်ဆရာတော်တဲ့တပည့်တော်တို့ကမ္မထမ်းဆရာရွေးတဲ့သလားမရွေးတဲ့ဘူးလားတဲ့သူကမေးတယ် ရွေးတဲ့တနာမရွေးတဲ့မူလားမေးတော့ဘုန်းကြီးပြောတယ်ရွေးတဲ့နာပေါ့လို့မကြမ်းမာတဲ့ပုဂ္ဂိုလ်ဟာဆရာရွေးချယ်ဖို့မလိုဘူးလားဘယ်တွေ့ရတွေ့ကြရပောက်ကြရဆရာနဲ့သွားကူလို့ဒုက္ခရောက်သွားမှာပေါ့အဲ့တော့ဒီမှာတမားတော်ကောင်းကောင်းတမားဆိုတာဘုန်းကြီးတို့မြန်မာစကားတမားဆိုတာအိုမဟုတ်တယ်မဟုတ်လားအိုတယ်ဆိုတာအိုကြီးကိုပြောတာမဟုတ်ဘူးအတွေ့အကြုံကိုဆိုလိုတာအတွေ့အကြုံတွေရင့်ကျက်နေပြီ ယောဂမျိုးစုံကိုသူအကုန်လုံးလေ့လာဘူးပြီးကင်ဘူးပြီးတွေ့ကြုံရင်းကျင်နေတဲ့အတွက်ကင်လိုက်တာနဲ့ဒီမှာလက်ကလေးကိုလက်စစ်လေးကင်ပြီးသွေးလေးစမ်းလိုက်တာနဲ့ပဲဒီပုဂ္ဂိုလ်ကဘာယောဂဖြစ်နေတယ်ဆိုတာအဲ့လောက်သိတယ်တမားတော်ကအဲ့တော့လူနာဟာဆရာရွေးရတယ်လို့ပဲလို့အဲ့ဒီမှာတရားအားထုတ်မဲ့ပုဂ္ဂိုလ်ကိလေသာယောဂတွေဟာလည်းပဲကမ္မထမ်းဆရာ ရွေးကိုရွေးရတယ်ကမ္မထမ်းဆရာမရွေးရင်တသံတံလုံးဒုက္ခရောက်သွားမှာပေါ့ အခုဒီတရားဆိုတာကတတန်တရာလုံးဆင်းရဲကလွတ်အောင်လွတ်ကြောင်းတရားတွေအဲ့ဒီလွတ်ကြောင်းတရားတွေကိုကိုကနီးခံရမယ်ဆိုရင်တကယ်ကိုကျွမ်းကျင်တဲ့အတွေ့အကြုံရင့်ကျက်တဲ့အဲ့ဒီလို ကမ္မဋ္ဌာန်းဆရာမျိုးဟာအရေးကြီးဆုံးပဲအဲ့ဒီလိုကမ္မဋ္ဌာန်းဆရာမျိုးကိုရွေးချယ်ပြီးတော့မိခိုးပြီးအထောက်ပါဘုန်းကြီးလည်းဒီလိုပဲပြောလိုက်ပါတယ်အဲ့တော့ရွေးချယ်တင်သလားမရွေးချယ်တင်ဘူးလားတကယ်ရွေးချယ်တင်ပါလေတကယ်အလုပ်လုပ်ရမယ့်ပုဂ္ဂိုလ်ကတကယ်ရွေးချယ်တင်ပါလေ အဲ့လိုရွေးချယ်ပြီးတော့မှအတူကအခုဒီမှာဆရာကောင်မှားသွားတယ်ဟိုကတမကုံလေးတွေသူ့ရဲ့ဟိတ်လေးဟန်လုံးလေးတွေပြလိုက်ရင်များသောအားဖြင့်ဒုတိယအထင်ကြီးတာများဟိတ်လုံးဟန်လုံးလေးတွေကိုယ့်ရဲ့မရှိတဲ့ဂုံတွေကိုဂုံလုပ်ပြီးတော့ပြောတာတာထေရအဲ့ဒီဟာတွေပြောနေပြီဆိုရင်အဲ့ဒီမှာလူတွေကအထင်ကြီးကုန်ပြီထင်ကြီးကုန်ပြီအဲ့လိုထင်ကြီးပြီးနောက်ကလည်းအဲ့ဒါတွေအမှားတွေတွေ့ကုန်ကြအခုလည်းပဲဇာတတဟိုကတကိုးလေးဖန်ဆင်းပြလိုက်တာနဲ့ပဲအထင်ကြီးသွားတာအထင်ကြီးပြီးယုံကြည်ပြီးတော့ တပည့်ခံအဲ့ဒီဆရာရဲ့ညွှန်ကြားချက်အတိုင်းဘာကမိတော်မင်းကအဖေကိုတတ်မင်းလို့ငါဖះကိုတတ်ဖះလို့မယ်ဆိုပြီးတော့အဲ့ဒီလိုဆရာတပည့်တိုင်ပင်ပြီးတော့လုပ်လိုက်ကြတာဒါပေမဲ့အဖေကိုလည်းပဲသူ့ရဲ့လက်နဲ့နဲ့မတတ်ချင်ဘူးမတတ်ချင်တော့အချင်းချထားရင် ကြာရင်သေမှာပဲဆိုပြီးတော့အဲ့ဒီမှာအချင်းချဒါပေမဲ့မေတော်ကြီးကိုတော့ချစ်တယ်တနာတဲ့အတွက်ကြောင့်မေတော်ကြီးကိုတော့ဝင်ခွင့်ပေးထားတယ်မေတော်ကြီးဝင်ခွင့်ပေးတဲ့အခါကျတော့မေတော်ကြီးကခမေတော်ကြီးတွေ့စားပွဲတောက်ပွဲတွေ အဲ့ဒီမှာပွဲတော်စာတွေအများတန်းယူသွားတော့ဟိုကတတိယလို့ခမဲတော်ကြီးနိုင်ပါဆံမီလားမေးလိုက်မဆံနေဘူးဘာကြောင့်လဲဆိုတော့မေတော်ကြီးဒီလိုလိုပဲပွဲတော်စာတွေတဲ့လို့ဒီလိုဆိုရင်မေတော်ကြီးရဲ့လက်ထက်မှာဘာမှမယူစီနဲ့ဘာမှမယူရအမိထုတ်လိုက်အဲ့လိုဘာမှမယူဘဲနဲ့လက်ကြည့်တဲ့တက်တက်သွားရမယ်ဆိုတော့လည်းပဲမေတော်ကြီးကစပင်ထဲမှာစရုံနဲ့ထုံးစရုံထဲမှာစားဝတ်တော့ပွဲတွေထက်အဲ့ဒီလိုပေါ့အင်ကြီးဝစားတွေထဲမှာစားဝတ်တော့ပွဲတွေထက်အဲ့လိုထည့်ပြီးတော့ယူသွားတယ် အခုခေတ်ကတော့လွယ်တာပေါ့နော်ပလတ်စတစ်တွေပါလို့အထုပ်တွေပါနေလဲဆိုရင်သိကောင်းတာဟိုတုန်းကတော့တော်တော်ဒုက္ခရောက်မှာပါသူယူရတာကျွန်တော်ခဲခဲခဲခဲထည့်ယူရမှာစက်ကူလောက်ပဲရှိတာဆိုတော့အဲ့ဒါနဲ့အဲ့လိုထည့်ယူနောက်တခါဟိုကတတိယတဲ့အခါနဲ့ရဆံမီလာမဆန်သေးဘာကြောင့်လဲဆိုတော့မေတော်ကြီးဒီလိုလိုယူလို့အဲ့ဒီလိုဆိုရင်မေတော်ကြီးအပေါ်အင်းကြီးကိုလည်းမဝဲစေရဘူးထပင်ကိုလည်းစပင်ကိုလည်းဖာရချထားလုံကြီးရင်ရှားနေပဲဝင်ရမယ်ဆိုတော့အဲ့ဒီမှာလုံကြီးရင်ရှားနေဝင်တာ အဲ့ဒီခါကျတော့သဘင်တွေခန္ဓာကိုယ်အပေါ်ပိုင်းတွေကိုထောပတ်စီဥတွေအကုန်တုပ်အဲ့ဒီလိုထောပတ်စီဥတွေအကုန်တုပ်လိမ့်ပြီးတော့ဝင်ရှာတာအဲ့ဒီမှာအဲ့ဒီလိုတုပ်လိမ့်ပြီးတော့ဝင်ရှာတဲ့ခါကျတော့မှအဲ့ဒီမှာဒါတွေကိုပဲထောပတ်စီဥတွေစားပြီးတော့အသက်ရှင်နေပြန်တယ်ခမဲတော်ကြီးနိုင်ပါစံမီလာမေးလဲမစံနေဘူးဘာကြောင့်လဲဒီလိုအကြောင်းကြောင့်ဆိုတော့ကဲဒီလိုဆိုရင်မေတော်ကြီးခမဲတော်ကြီးထံဝင်ခွင့်ပေးလိုက်တော့ဆိုလုံးဝဝင်ခွင့်မရတော့ ဝင်ခွင့်မရတဲ့အခါကာလကြတော့ဒီခမဲတော်ကြီးဘေမတာရမင်းကြီးဘုန်းကြီးတို့ပွဲတော်ဇာတိတီလို့ရသေးရဲ့နော်နာမမရတော့မရတဲ့အခါကြတော့ဒီဘေမတာရမင်းကြီးဟာဈဉ္ညာလျှောက်ပြီးရှုမှတ်နေတယ်။ဘာလျှောက်ပြီးရှုမှတ်နေလဲ။ဟောဘေမတာရမင်းကြီးကဈဉ္ညာလျှောက်ရှုမှတ်နေတာထောင်နေဖြစ်နိုင်ပါမလားမမင်းနဲ့သောတပန်အရိယာပုဂ္ဂိုလ်ကြီး။ဘာပုဂ္ဂိုလ်ကြီးလဲ။ သောတာပန်ပုဂ္ဂိုလ်ကြီးမြတ်စွာဘုရားနဲ့တွေ့တဲ့အချိန်ကစပြီးတော့သူကသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ဒါကြောင့်မို့သောတာပန်ပုဂ္ဂိုလ်ဆိုတော့ရှုမှတ်မှုတတိလေးနဲ့ပေါ့အဲ့ဒီသူ့ရဲ့အကျဉ်းကန်းထဲမှာဈဉ္ညာလျှောက်ပြီးတော့ပဲရှုမှတ်နေတာဘုရားကုံတော်အာယုံပြပြီးဈဉ္ညာလျှောက်ပြီးတော့ပဲရှုမှတ်နေတာတရက်လားလည်းမသေးနှစ်ရက်လားလည်းမသေးသုံးရက်ခုနှစ်ရက်မသေးအဲ့ဒီမှာဟိုကတတိယလို့မေးကြည့်တယ်နားရမဆန်သေးဘူးဖားချောင်လဲဆိုတော့ဣရိယာဘုံမြတ်တာနေလို့ပါတဲ့ ဗာမျှတနေလို့လေကဲဣရိယာပုမျှတနေတော့ကျမ်းမာရေးမကောင်းဘူးလားကျမ်းမာတော့အသက်ရောမရှိဘူးလားနောက်ပြီးတော့တရားသမားဖြစ်တဲ့အတွက်ကြောင့်သူဟာဓမ္မပီတိလေးနဲ့မနေဘူးလားတရားပီတိလေးနဲ့ပဲနေတော့တာစာကိုဘာမှမစားရလေကိစ္စမရှိတော့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများပဒံနဲ့ကမောဟောတိဈဉ္ညာလျှောက်နေခြင်းအပြင်ကျမ်းမာပြီးတော့အသက်မရှိနိုင်ဘူးလားဗျာ ။အဲဒီမှာနမူနာလေးကြည့်လိုက်ဒါပဲအသက်ရှိခြင်းဆိုတဲ့အကျိုးရ။နောက်တစ်ခါနံပါတ်၄အတိတံပိတံခာယိတံတာယိတံတမ္မာပရိကံပရိပါယံကိစ္ဆာတိကိစ္စတိတဲ့။ဒီစင်းညာလျှောက်နေခြင်းအပြင် စားထားတဲ့အစာတွေကြည်ချက်တယ်။ဘာတွေကြည်ချက်လဲ။ဒီမိမိတို့နှစ်သက်တလောက်စားဝမ်းပြေအောင်စားစားပြီးရင်ဘာလုပ်ရမလဲ။ဈဉ္ညာရှောင်စားပြီးဈဉ္ညာရှောင် ဈဉ္ညာလျှောက်နေရင်မိမိဘလောက်ပဲစားစားမိမိနှစ်သက်တာတွေချိန်ချိန်တလောက်နှစ်သက်တလောက်စားအဲ့လိုစားပြီးဈဉ္ညာသာလျှောက်ရင် စားထားတဲ့အစာတွေဘာစားစားမကြည်ကျဘူးလားညီစားထားတဲ့အစာတွေကြည်ကျချင်းဆိုတဲ့အကျိုးကိုရတယ်တဲ့နောက်နံပါတ်5စင်ကမာတိကတော်တဲ့တမာတိစိဒ္ဓထိတိကောဟောတိဈဉ္ညာလျှောက်ခြင်းအပြင်တမာတိတွေခိုင်မြဲတယ်ဘာတွေခိုင်မြဲလဲ မရသေးတဲ့တမာတိလည်းပဲမြန်မြန်ကြီးရပြီးရထားတဲ့တမာတိလည်းပိုပြီးခိုင်မြဲစေတယ်။ဒါကြောင့်မို့ဈဉ္ညာလျှောက်ခြင်းဟာအကျိုးဘယ်နှမျိုးရလဲ။ကဲတရားချက်ချင်းမရသေးဘူးထားအောင်။အဲ့ဒီပုဂ္ဂိုလ်ဟာဈဉ္ညာလျှောက်ခြင်းအပြင်အကျိုး၅မျိုးမရဘူးလား။အကျိုး၅မျိုးရတယ်။ဒါကြောင့်မို့အဲ့ဒီဟာလေးကိုမှတ်တမ်းလေးတင်လိုက်အောင်။ခยีသွားနိုင် ကြံ့ခိုင်အာအင်ကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားတိစင်ကြံအကျိုးတည်ခยีသွားနိုင်ကြန့်ခိုင်အာအင်း င်စင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားတိစင်ကြံအကျိုးဒီခยีသွား၌ကြံ့ခိုင်အာအင်ကင်းစင်ယောဂ အစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားတိစဉ်ကြံအကျိုးဒီဆိုကြည်သမာခရီးသွားနိုင်ကြံ့ခိုင်အားအင်ကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိ ၅ပါးရှိ သွားသည်စဉ်ကြံအကျိုးသည်ခရီးသွားနိုင်ကြံခိုင်အားအင်းကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိ၅ပါးရှိသာတိဇင်ချံအကျိုးဒီကေဘုန်းကြီးတို့ယောဂီများဇင်ညာအမှတ်တရားဟာလျှောက်တဲ့သလားမလျှောက်တဲ့မူလား ဈဉ္ညာလျှောက်ခြင်းအားဖြင့်အကျိုး၅မျိုးမရဘူးလားဗျာအခုဒီနိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေဟာကားပေါ်အဆင်းအိမ်ထဲတွင်အိမ်ထဲကထွက်ကားပေါ်တက်ဆိုတော့ဟောဈဉ္ညာလျှောက်နေနေတယ်အဲတော့ဈဉ္ညာကိုများများကြီးလျှောက်ဖို့မလိုအပ်ဘူးလားကျမ်းမာရေးအတွက်တခြားအတွက်မဟုတ်ရင်တောင် ကျမ်းမာရေးအတွက်လျှောက်ဖို့မလိုဘူးလားအများကြီးလိုအပ်ပါတကယ်တရားနဲ့ပတ်သက်လာရင်လည်းပဲတမာတိမြန်မြန်လေးဖြစ်နိုင်တယ်ရပြီးသားရထားတဲ့တမာတိတွေလည်းပိုပြီးခံမြဲတည်တတ်နေဆိုတော့ တရားနဲ့ဆက်လို့လည်းပဲဈဉ္ဉံအလုပ်ဟာလုတ်တင်သလားမလုတ်တင်ဘူးလားတကယ်ဈဉ္ဉံကိုတကယ်လျှောက်တင်တယ်အဲ့ဒီဈဉ္ဉံဣရိယာပုကိုကောင်းကောင်းလျှောက်ရင်းနဲ့တမာတိတွေရလို့ဒီတမာတိတွေထက်တာအားကောင်းပြီဆိုရင်ယုတ်သဘောနံသဘောအဖြစ်ပြက်သဘောတွေဝိပဿနာဉာဏ်နေမပေါ်နိုင်ဘူးလားဒီဉာဏ်နေစဉ်စဉ်ရင့်ကျက်ပြည့်စုံရင်စောစောကပြောတယ်သူပ္ပတယဟန်ကြီးကဲ့သို့ကိလေသာအာသောကုန်ခံပြီးတော့ယဟန္တာတိအောင်မဖြစ်နိုင်ဘူးလားဗျာ။ ကဲဒါကြောင့်မို့ဈဉ္ညာအမှတ်တရားနဲ့ရိုးရိုးသေးသေးကြိုးစားဖို့မလိုဘူးလားပုဏ္ဏစာပရံဘိခဝေဘိက္ခုကိစ္ဆံတောဝါကိစ္ဆမိတိပဇာနာတိထီတောဝါထီတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဘေခဝေယဟံတော်များအိုချစ်သားတို့ ပုဏ္ဏစာပရံရှုမှပွားများအထုပုံ နောက်တစ်မျိုးကဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ကိဇံတောဝါသွားတော်လီဝါသွားလျင်လီဝါသွားတုံးသွားစေသွားကြိုက်သွားစဉ်မူလီကိစ္ဆာမိတိသွားတိဟူ၏ပဇာနာတိတိဤဝါတိအောင်ရှုပါလေဟိတိဤသို့ဘဂဝါတို့ဖုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်း တော်များဝေအောင်ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေးကြည်ဒေမဲမြည်သည်ရွှေပြည်ထုံကြောင့်လမ်းမကောက်ပဲရောက်ရပါလိုထိုထိုဘဝကျင်လေရလေဒုက္ခပိတံ ယမံအပေါင်းမကောင်းဟုသည်မြမတွေ့ရပေမကောင်းဟုသည်မြမကြားရပေသဗ္ဗဣစ္ဆာမင်္ဂလာကိုရွေကတာတံရစေသောယနေ့ယခုပြုပြုသည်မြမြဘာကကို မိဘဆရာမျိုးတဟာနှင့်ကိုမာဆောင်ကြံကိုဆောင်နကအရင်စာ၍ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သည်မြဝေနေရတို့ရကြပါစေဧငါဝေသည် မြာထွေတာဓုခေါ်စေတော်မြာမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြာအမြာအမြာယူတော်မူကြပါကုန်လော သာဓုသာဓုသာဓုမြာအမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုအယံဆေမျက်နာနေ ဟာလုံးတတဝါတွေပြေရန်ကင်းကြပါစေသိချင်းရဲ့ကင်းကြပါစေကိုယ်ဆင်းရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့မိမိတို့ခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေ ဘုရားဆယ်မျက်နာနေအလုံးတတဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိခန္ဓာဝန်ကို ရွယ်ဆောင်နိုင်ကြပါစေ။ညာဆယ်မျက်နာနေဟာလုံးတတဝါတွေဘေးရန်ကင်းကြပါစေ။စိတ်ဆင်းရဲကင်းကြပါစေ။ကိုယ်ဆင်းရဲကင်းကြပါစေ။ကိုယ်စိတ်နှပြချမ်းသာစွာဖြင့် မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေသာဓုသာဓုသာဓု